ရှင်ယောဟန်ခရစ်ဝင်ခန်းကြီး၈အငယ်၁မှ၁ယေရှုသည်လည်းတန်လွင်တောင်သို့ကြွတော်မူ၏နနက်စောစောဗိမာန်တော်သို့တဖန်ကြွတော်မူ၍လူအပေါင်းတို့သည်အထံတော်သို့လာကြ၏ထိုအခါထိုင်တော်မူ၍ဆုံးမဩဝါဒပေးစဉ်တွင်မာယွင်ခြင်းအမှုကိုပြုလျက်နေသော မိမတယောက်ကို တွေ့လျင်ကျမ်းပြူဆရာတို့နှင့်ပါရိရှဲတို့သည် ခေါ်ခဲ့၍ အလယ်၌ထားပြီးမှ၊အရှင်ဘုရား၊ဤမိန်းမသည်မှားယွင်းခြင်းအမှုကို ပြုစဉ်တွင်ပင် တွေ့မိပါသည်။ထိုသို့သော မိန်းမကိုကျောက်ခဲနှင့်ပစ်ရမည်ဟု မောရှေသည် အကျွန်ုပ်တို့အားပညတ်တရား၌စီရင်ထုံးဖွဲ့ပါပြီ။သို့ရာတွင် ကိုယ်တော်သည်အဘယ်သို့ မိန့်တော်မူမည်နည်းဟုလျှောက်ကြ၏။ထိုသို့လျှောက်ကြသော်၊ကိုယ်တော်၌အပြစ်တင်ခွင့်ရှိစေခြင်းငှါ စုံစမ်းနှောက်ယှက်သောအားဖြင့်လျှောက်ကြ၏။ယေရှုသည်အောက်သို့ငုံ့လျက်၊လက်ညှိုးတော်နှင့်မြေ၌ရေးသား၍နေတော်မူ၏။ထိုသူတို့သည် အထပ်ထပ်မေးလျှောက်ကြသောအခါ၊ကိုယ်ကိုလှန်တော်မူ၍၊သင်တို့တွင် အပြစ်ကင်းသောသူသည်ရှေ့ဦးစွာကျောက်ခဲနှင့်ပစ်စေဟု မိန့်တော်မူပြီးမှ၊တဖန်အောက်သို့ငုံ့၍မြေ၌ရေးသားတော်မူပြန်၏။ထိုသူတို့သည်ကြားရလျှင် မိမိတို့စိတ်နှလုံးသည်မိမိတို့အပြစ်ကိုဘော်ပြသဖြင့်၊အသက်ကြီးသောသူမှစ၍အငယ်ဆုံးသောသူတိုင်အောင်တယောက်နောက်တယောက်ထွက်သွားကြ၏။ယေရှုသည်တယောက်တည်းကျန်ရစ်တော်မူ၍၊မိန်းမသည်အလယ်၌ရပ်နေ၏။ထိုအခါယေရှုသည် ကိုယ်ကိုလှန်တော်မူပြန်၍၊ထိုမိန်းမမှတပါးအဘယ်သူကိုမျှမမြင်လျှင်၊အချင်းမိန်းမ၊ သင့်ကိုအပြစ်တင်သောသူတို့သည်အဘယ်မှာရှိကြသနည်း။သင်၏အမှုကိုအဘယ်သူမျှမစီရင်လောဟု မေးတော်မူ၏။ထိုမိန်းမကလည်း၊အဘယ်သူမျှမစီရင်ပါသခင်ဟုလျှောက်၏။ငါသည်လည်းသင်၏အမှုကိုမစီရင်။သွားလော့။နောက်တဖန်ဒုစရိုက်ကို မပြုနှင့်ဟုမိန့်တော်မူ၏။တဖန်တုံ၊ယေရှုက၊ငါသည်ဤလောက၏အလင်းဖြစ်၏ ငါ့နောက်သို့လိုက်သောသူသည်မှောင်မိုက်၌မသွားမလာ။အသက်၏အလင်းကို ရလိမ့်မည်ဟု မိန့်တော်မူ၏။ဖာရိရှဲတို့ကလည်း၊သင်သည်ကိုယ်အကြောင်းကိုသက်သေခံ၏။သင်၏သက်သေမတည်ဟု ဆိုကြ၏။ယေရှုကလည်း၊ငါသည်ကိုယ်အကြောင်းကိုသက်သေခံသော်လည်းငါ့သက်သေတည်၏။အကြောင်းမူကား၊ငါသည်အဘယ်အရပ်ကလာသည်ကို၎င်း၊အဘယ်အရပ်သို့သွားသည်ကို၎င်းငါသိ၏။သင်တို့မူကားမသိကြ သင်တို့သည်ဇာတိပကတိအတိုင်းစီရင်တတ်ကြ၏။ငါမူကားအဘယ်သူကိုမျှမစီရင်။ငါသည်စီရင်သော်လည်း၊ငါ၏စီရင်ခြင်းသည်တည်၏။အကြောင်းမူကား၊ငါသည်တယောက်တည်းနေသည်မဟုတ်။ငါ့ကိုစေလွှတ်တော်မူသော ခမည်းတော်သည်ငါ့ဘက်၌နေတော်မူ၏။သက်သေခံနှစ်ဦးတို့၏စကားသည်တည်ရ၏ဟု သင်တို့ပညတ္တိကျမ်းစာ၌လာ၏။ငါသည်ကိုယ်အကြောင်းကိုသက်သေခံသောသူဖြစ်၏ ငါ့ကိုစေလွှတ်တော်မူသော ခမည်းတော်သည်လည်းငါ့အကြောင်းကိုသက်သေခံတော်မူသည်ဟုမိန့်တော်မူ၏။ထိုသူတို့ကလည်း၊သင်၏ခမည်းတော်သည်အဘယ်မှာရှိသနည်းဟု မေးကြ၏။ယေရှုကလည်း၊သင်တို့သည်ငါ့ကိုမသိကြ။ငါ့ခမည်းတော်ကိုလည်းမသိကြ။ငါ့ကိုသိလျှင်ငါ့ခမည်းတော်ကိုလည်းသိကြလိမ့်မည်ဟု မိန့်တော်မူ၏။ဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူစဉ်၊ဤစကားတော်ကိုဘဏ္ဍာတိုက်မှာ မိန့်မြွက်တော်မူ၏။ကိုယ်တော်၏အချိန်မစေ့မရောက်သေးသောကြောင့်၊အဘယ်သူမျှကိုယ်တော်ကိုမဘမ်းဆီးကြ။တဖန်ယေရှုက၊ငါသည်သွားရမည်။သင်တို့သည်ငါ့ကိုရှာကြလိမ့်မည်။ကိုယ်အပြစ်၌လည်းသေကြလိမ့်မည်။ငါသွားရာအရပ်သို့သင်တို့မရောက်နိုင်ကြဟုမိန့်တော်မူ၏။ယုဒလူတို့ကလည်း၊ငါသွားရာ အရပ်သို့သင်တို့မရောက်နိုင်ကြဟုသူသည်ဆိုသော်၊ကိုယ်အသက်ကိုသတ်မည်လောဟု ဆိုကြ၏။ယေရှုကလည်း၊သင်တို့သည် အောက်သားဖြစ်ကြ၏။ငါမူကားအထက်သားဖြစ်၏။သင်တို့သည် လောကီသားဖြစ်ကြ၏။ငါမူကားလောကီသားမဟုတ်။ထိုကြောင့်သင်တို့သည်ကိုယ်အပြစ်၌သေကြလိမ့်မည်ဟုငါဆို၏။ငါသည်ဤမည်သောသူဖြစ်သည်ကိုသင်တို့သည်မယုံလျှင်၊ကိုယ်အပြစ်၌သေကြလိမ့်မည်ဟုမိန့်တော်မူ၏။ထိုသူတို့ကလည်း သင်သည်အဘယ်သူနည်းဟု မေးလျှင်၊ယေရှုက၊ငါသည်သင်တို့အားအစဉ်ပြောဆိုသည်အတိုင်းငါဖြစ်၏။သင်တို့အမှု၌ငါပြောဆိုစီရင်စရာများစွာရှိ၏။သို့သော်လည်းငါ့ကိုစေလွှတ်တော်မူသောသူသည်သစ္စာနှင့်ပြည့်စုံတော်မူ၏။သူ၏အထံတော်၌ငါကြားသမျှကိုသာဤလောက၌ငါဟောပြောသည်ဟု မိန့်တော်မူ၏။ခမည်းတော်ကိုရည်မှတ်၍မိန့်တော်မူသည်ကို ထိုသူတို့သည်မရိပ်မိကြ။ထိုကြောင့်ယေရှုက၊သင်တို့သည် လူသားကိုမြှောက်ထားသောအခါ၊ငါသည်ဤမည်သောသူဖြစ်သည်ကို၎င်း၊ငါသည်ကိုယ်အလိုအလျောက်အဘယ်အမှုကိုမျှမပြုဘဲ၊ငါ့ခမည်းတော်သည်ငါ့အားနည်းပေးတော်မူသည်အတိုင်းငါဟောပြောသည်ကို၎င်း၊သင်တို့သည် သိကြလိမ့်မည်။ငါ့ကိုစေလွှတ်တော်မူသောသူသည်ငါနှင့်အတူရှိတော်မူ၏။ငါ့ကို တကိုယ်တည်းနေစေခြင်းငှါ ခမည်းတော်သည်စွန့်ပစ်တော်မမူ။အကြောင်းမူကား၊နှစ်သက်တော်မူသောအမှုကို အစဉ်မပြတ်ငါပြုသည်ဟုမိန့်တော်မူ၏။ထိုစကားတော်ကို မိန့်တော်မူစဉ်၊လူများတို့သည်ယုံကြည်ခြင်းသို့ ရောက်ကြ၏။ထိုအခါယေရှုက၊သင်တို့သည်ငါ၏ဒေသနာ၌တည်လျှင်ငါ့တပည့်အမှန်ဖြစ်ကြ၏ သမ္မာတရားကိုလည်းသိကြသဖြင့်၊ထိုတရားသည်သင်တို့ကိုလွှတ်လိမ့်မည်ဟုယုံကြည်သောယုဒလူတို့အားမိန့်တော်မူ၏။ယုဒလူတို့ကလည်း၊ငါတို့သည် အာဗြဟံအမျိုးဖြစ်ကြ၏။အဘယ်သူထံ၌တရံတခါမျှကျွန်မခံကြ။လွှတ်လိမ့်မည်ဟူ၍သင်သည်အဘယ်သို့ ပြောဆိုသနည်းဟု မေးမြန်းကြ၏။ယေရှုကလည်း၊ငါအမှန်အကန်ဆိုသည်ကား ဒုစရိုက်ကိုပြုသမျှသောသူတို့သည်ဒုစရိုက်၏ကျွန်ဖြစ်ကြ၏။ကျွန်သည်ကား၊အိမ်၌အစဉ်အမြဲနေသည်မဟုတ်။သားမူကားအစဉ်အမြဲနေ၏။ထိုကြောင့်သားသည်သင်တို့ကိုလွှတ်လျှင်၊သင်တို့သည်ဧကန်အမှန်လွတ်ကြလိမ့်မည်။သင်တို့သည်အာဗြဟံအမျိုးဖြစ်ကြသည်ကိုငါသိ၏။သို့သော်လည်းငါ၏ဒေသနာသည်သင်တို့၌တည်နေရာကို မရသောကြောင့်၊သင်တို့သည်ငါ့ကိုသတ်အံ့သောငှါရှာကြံကြ၏ အငယ်38မှ44ငါသည်ငါခမည်းတော်ထံ၌မြင်ခဲ့ပြီးသည့်အတိုင်းဟောပြော၏။သင်တို့သည်သင်တို့၏အဖထံ၌မြင်ခဲ့ပြီးသည့်အတိုင်းပြုကြ၏ဟု မိန်တော်မူ၏။ထိုသူတို့ကလည်းအာဗြဟံသည်ငါတို့အဖဖြစ်၏ဟု ဆိုကြ၏။ယေရှုကလည်းသင်တို့သည်အာဗြဟံ၏သားမှန်လျင် အာဗြဟံ၏အကျင့်ကိုကျင့်ကြလိမ့်မည်။ဖျားသခင်ထံတော်၌ကြားရသော သစ္စာတရားကို သင်တို့အားဟောပြောသောသူတည်းဟူသောငါ့ကိုသတ်အံ့သောငှါသင်တို့သည်ယခုရှာကြံကြ၏။အာဗြဟံသည် ထိုနည်းတူကျင့်သည်မဟုတ်။သင်တို့သည်သင်တို့အဘ၏အကျင့်ကိုကျင့်ကြ၏ဟုမိန့်တော်မူ၏။ထိုသူတို့ကလည်း၊ငါတို့သည်မျောက်မထားသောအမျိုးမဟုတ်။ဘုရားသခင်တည်းဟူသောငါတို့အဘတပါးတည်းရှိတော်မူသည်ဟု ဆိုကြ၏။ယေရှုကလည်း၊ဘုရားသခင်သည် သင်တို့အဘမှန်လျှင် သင်တို့သည်ငါ့ကိုချစ်ကြလိမ့်မည်။အကြောင်းမူကား၊ငါသည်ဘုရားသခင့်ထံတော်မှ ထွက်ကြွရောက်လာ၏။ကိုယ်အလိုအလျောက်လာသည်မဟုတ်။ဘုရားသခင်သည်ငါ့ကိုစေလွှတ်တော်မူ၏။အဘယ်ကြောင့်ငါ့စကားကို နားမလည်ကြသနည်း။ငါ၏ဒေသနာကို နားမခံမယူနိုင်သောကြောင့်သာ သင်တို့သည်ငါ့စကားကို နားမလည်ကြ။သင်တို့သည် သင်တို့၏အဘတည်းဟူသောမာနမှဆင်းသက်ကြ၏။သင်တို့ အဘ၏အလိုသို့လည်းလိုက်တတ်ကြ၏။မာရ်နတ်သည်ရှေ့ဦးစွာမှစ၍လူအသက်ကိုသတ်သောသူဖြစ်၏။သူ၌သစ္စာတရားမရှိသောကြောင့်သစ္စာတရား၌မတည်မနေ။သူသည်မုသာစကားကို ပြောသောအခါ၊မိမိပကတိအတိုင်းပြော၏။မုသာစကား၌ကျင်လည်သောသူဖြစ်၏။မုသာ၏အဘလည်းဖြစ်၏။45 ။ငါသည်သစ္စာစကားကို ပြောသောကြောင့်သင်တို့မယုံကြ။ငါ၌အပြစ်ရှိကြောင်းကိုသင်တို့တွင်အဘယ်သူဘော်ပြသနည်း။သစ္စာစကားကိုငါပြောသည်မှန်လျှင်၊အဘယ်ကြောင့်သင်တို့မယုံကြသနည်း။ဘုရားသခင်နှင့်စပ်ဆိုင်သောသူသည်ဘုရားသခင်၏စကားတော်ကို နားထောင်တတ်၏။သင်တို့သည်ဘုရားသခင်နှင့်မစပ်ဆိုင်သောကြောင့်နားမထောင်ကြဟု မိန့်တော်မူ၏။ ယုဒလူတို့ကလည်း၊သင်သည်ရှမာရိလူဖြစ်၏။နတ်ဆိုးစွဲသောသူလည်းဖြစ်၏ဟုငါတို့ပြောသောစကားသည်လျောက်ပတ်သည်မဟုတ်လောဟု ဆိုကြ၏။ယေရှုကလည်း၊ငါသည်နတ်ဆိုးစွဲသောသူမဟုတ်။ငါ့ခမည်းတော်ကိုချီးမြှောက်၏။သင်တို့သည်ငါ့ကိုရှုတ်ချကြ၏။ငါသည် ကိုယ်ဘုန်းအသရေကိုမရှာ။ငါ၏ဘုန်းအသရေကိုရှာ၍စီရင်တော်မူသောသူရှိသေး၏ ငါအမှန်အကန်ဆိုသည်ကား၊ငါ့စကားကို နားထောင်သောသူသည်သေခြင်းနှင့်အစဉ်မပြတ်ကင်းလွတ်လိမ့်မည်ဟုမိန့်တော်မူ၏။ယုဒလူတို့ကလည်း၊သင်သည်နတ်ဆိုးစွဲသည်ကိုယခုငါတို့သိကြ၏။အာဗြဟံမှစ၍ပရောဖက်တို့သည်သေလွန်ကြပြီ။သင်မူကား၊ငါ့စကားကိုနားထောင်သောသူသည်သေခြင်းနှင့်အစဉ်မပြတ်ကင်းလွတ်လိမ့်မည်ဟု ဆိုပါသည်တကား။ငါတို့အဘအာဗြဟံထက်သင်သည်သာ၍ ကြီးမြတ်သလော။သူသည်သေပြီ။ပရောဖက်တို့လည်းသေကြပြီ။သင်သည်အဘယ်သို့သောသူ၏အယောင်ကို ဆောင်သနည်းဟုဆိုကြ၏။ယေရှုကလည်း၊ငါသည် ကိုယ်ဂုဏ်ကိုပြလျှင်ငါ့ဂုဏ်သည်အချည်းနှီးဖြစ်၏။ငါ့ခမည်းတော်သည်ငါ့ဂုဏ်ကိုထင်ရှားစေတော်မူ၏။ထိုဘုရားသခင်သည်ငါတို့၏ဘုရားဟူ၍သင်တို့ခေါ်ဝေါ်တတ်ကြ၏။သို့သော်လည်းထိုဘုရားသခင်ကိုသင်တို့မသိကြ။ငါမူကားသိ၏ ငါမသိဟုငါဆိုလျှင်၊သင်တို့ကဲ့သို့မုသာ သုံးသောသူဖြစ်လိမ့်မည်။ထိုဘုရားသခင်ကိုငါသိ၏။ဘုရားသခင်၏စကားတော်ကိုလည်းနားထောင်၏။သင်တို့အဘအာဗြဟံသည်ငါကြွလာမည့်အချိန်ကာလကိုမြော်မြင်ခြင်းငှါအလွန်အလိုရှိ၏။မြင်ရသောအခါဝမ်းမြောက်ခြင်းသို့ရောက်သည်ဟု မိန့်တော်မူ၏။ယုဒလူတို့ကလည်း သင်၏အသက်သည်အနှစ်ငါးဆယ်မျှမရှိဘဲလျက်၊သင်သည်အာဗြဟံကိုမြင်လေပြီတကားဟု ဆိုကြ၏။ယေရှုကလည်း၊ငါအမှန်အကန်ဆိုသည်ကား၊အာဗြဟံမဖြစ်မှီငါဖြစ်၏ဟု မိန့်တော်မူ၏။ထိုအခါကိုယ်တော်ကိုခဲနှင့်ပစ်ခြင်းငှါကျောက်ခဲတို့ကိုကောက်ယူကြ၏။ယေရှုသည်တိမ်းရှောင်၍ထိုသူတို့အလယ်၌ရှောက်သွားပြီးလျှင်ဗိမာန်တော်မှထွက်ကြွတော်မူ၏။